အခန်းကြီး7နှင့်အငယ်1မှ9ငါနေ၍မပြောနိုင်ဟုဆိုရသောကာလသည်မနီသို့သောကာလမရောက်မီယခုအသက်ပြိုစဉ်အခါပင်တင့်ကိုဖန်ဆင်းတော်မူသောအရှင်ကို အောင်းမေလောနေနှင့်လင်းလမ်းနှင့်ကျယ်တို့သည်ကွယ်၍မိုးရွာပြီးမှအထက်ထက်ရွာတတ်သောကာလမရောက်မီအောင်းမေလောထိုကာလ၌အိမ်ဆောင်တို့သည်တုန်လှုပ်၍ ခိုင်ခံသောသူတို့သည်အားလျော့ကြလိမ့်မည်။ဆန်ကြိတ်သောသူတို့သည်နည်းသောကြောင့်ရပ်ကြလိမ့်မည်။ပဒင်းပေါက်ဖြင့်ကြည်သောသူတို့သည်အလင်းကွယ်ကြလိမ့်မည်။ကြိတ်တန်လျှော့သောအခါလမ်းနားမှတကရွက်တို့သည်စိလျက်ရှိလိမ့်မည်။ငှက်တန်ကိုကြားသောအခါစောစောထားလိမ့်မည်။တီချင်းတယ်မှအပေါင်းတို့သည်အတန်သေးကြလိမ့်မည်။ထိုကာလ၌မြင့်သောအရာတို့ကိုကြောက်ကြလိမ့်မည်။ လမ်း၌ဘေးတွေ့မည်ဟုထင်ကြလိမ့်မည်။ဘာဒံပင်ပွင့်လိမ့်မည်။ဂျိုင်းကောင်သည်မိမိ၌မိမိလေးလိမ့်မည်။အလိုဆန္ဒရော့လိမ့်မည်။အကြောင်းမူကားလူသည်ထာဝရနေရာသို့တွားဆဲရှိ၍ငိုချင်းတယ်တို့သည်လမ်းတို့၌လှဲ့လေကြ၏။ငွေချိုးပြုတ်ခြင်း၊ရွှေဖလားကွဲခြင်း၊စမ်းရည်တွင်၌ရေဘုံပေါက်ခြင်း။ ရေချင်းနားမှဆက်ကြိုးခြင်းအချင်းအရာတို့သည် ဖြစ်ကြလိမ့်မည်ထိုကာလ၌မြေမုံသည် နေရင်းမြေသို့၎င်းဝိညာဉ်သည်အရင်ပေးတော်မူသောဘုရားသခင်ထံသို့၎င်းပြန်သွားရလိမ့်မည်အငယ်ရှိမှဆနှစ်အနတ္တတတဲ့အလုံးစုံတို့သည် အနတ္တဖြစ်ကြသည်ဟုဓမ္မဒေသနာဆရာဟော၏ဓမ္မဒေသနာဆရာသည်ပညာရှိသည့်အတိုင်း ပရိသတ်တို့အားပညာအတတ်ကိုတွင်တင်လေ့ရှိ၏လုံလဝိရိယပြုလျက်များစွာသောတုတ်တန်စကားတို့ကိုရှာဖွေ၍စီရင်၏ဓမ္မဒေသနာဆရာသည် နားထောင်ပွေသော စကားကိုရှာ၍ရေးထားချက်စကားသည် ဖြောက်မှတ်သောစကားတမာစကားဖြစ်၏ပညာရှိသော သူ၏စကားသည်ဒုတ်ချုံနှင့်၎င်းတပါတီသောတိုးရင်းကြီးအပ်ပေးတော်မူ၍ပရိသတ်အုပ်တို့ရိုက်ထားသောတန်ကြွနှင့်၎င်းတူ၏ တဖန်တုံငါသားထိုတို့သောစကားအားဖြင့်ဆုံးမခြင်းကိုခံလော့စာများကိုစီရင်၍မကုန်နိုင်စာကိုစူးစား၍ကြည့်ရှုခြင်းအမှုသည်ကိုကိုနှောက်ယှက်သောအမှုဖြစ်၏အငယ်73မှ74အချုပ်ချာစကားဟုမူကားဘုရားသခင်ကိုကြောက်ရွံ့၍ပညာတော်တို့ကိုစောင့်ရှောက်လော့ ဤ၍ကလူနှင့်ဆိုင်သောအမှုအရာအလုံးစုံတို့ကို ချုပ်ချသတည်း။ကြောင်းမူကားဘုရားသခင်သည်ခတ်သိမ်းသောဝှက်ထားခြင်းမှစ၍အလုံးစုံသောအမှု ကောင်းမကောင်းရှိသမျှတို့ကိုစစ်ကြော၍တရားသဖြင့်စီရင်တော်မူလက်တန့်တည်း။ရောလမုမင်းကြီးစီရင်ရေးထားသောဒေသနာကျမ်းပြီး၏